လောကီတို့ကမနေ့ကဣရိယာဟင်းကိုဘုန်းကြီးစပြီးဟောကြားပေးခဲ့တယ်။တရားရှုမှတ်တဲ့အခါကာလမှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကဒီဣရိယာပဋ္ဌာပိုင်းကိုတိဒတ်ပရိဒါနာတုတ်တံမှာဟောကြားထားတာဖြစ်ပါဣရိယာပုတ်၄ပါးရှုမှတ်ပုံနည်းညာသောအားဖြင့် ထိုင်တဲ့ဣရိယာပုနဲ့ထိုင်ကမ္မထံကိုပဲသူပြုပြီးတော့တရားပေးကြတာများပါတကယ်တမ်းတရားကိုပေါ့ပေါ့မြောက်မြောက်အားထုတ်တော့မယ်ဆိုတဲ့ယောဂီမှာတော့ထိုင်ကမ္မထံလေးတစ်ခုတည်းနဲ့တော့မပြည့်စုံနိုင်ဘူးစဉ်းစားကြည့်ပေါ်ပြီပေါ့ပေါ့မြောက်မြောက်အားထုတ်မဲ့ပုဂ္ဂိုလ်ကတထိုင်နဲ့ထိုင်နေမယ်ဆိုရင်ဣရိယာပုမမျှတနိုင်တော့ ဣရိယာပုမမျှတတော့ဘူးဆိုရင်ဒီပုဂ္ဂိုလ်ဟာကျမ်းမာရေးတွေချို့ယွင်းသွားမှာဘုန်းကြီးတို့အောင်မြင်မှုပန်းတိုင်ကြည့်အောင် ရောက်ဖို့မလွယ်တော့တကယ်ကိုပေါက်ပေါက်မြောက်မြောက်ဖြစ်ဖြစ်မိမိအပေကင်းနိုင်တော့တဲ့ဉာဏ်အစဉ်တန်းရအောင်ဝိမု ക്തി ဒုက္ခဆိုတဲ့လွတ်မြောက်မှုချမ်းသာကိုရအောင်အားထုတ်တော့မယ်အငြိမ့်တဖြစ်တဲ့တန်တိဒုက္ခကို ရအောင်အားထုတ်တော့မယ်ဆိုရင်ကတော့အဲ့ဒီပုဂ္ဂိုလ်ဟာဣရိယာပုမျှတဖို့လိုအပ်ပါတထိုင်နဲ့မထားဘဲနဲ့ထိုင်နေုံနဲ့ပြီးမှာမဟုတ်ပါဘူးဒါဒီပြည့်စုံနိုင်မှာလည်းမဟုတ်ပါဘူးဒါကြောင့်ဣရိယာပု၄ပါးရှုမှတ်ပုံလေးကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကကုဏဇာပရံဘိက္ခုဘိက္ခုကိစ္စတော်ဝါကိစ္စမိတိပ္ပဇာနာတိထိတော်ဝါထိတော်မိတိပ္ပဇာနာတိ နိသိဏောဝနိသိဏောမိတိပ္ပဇာနာတိတရားနောဝတရားနောမိတိပ္ပဇာနာတိဧကဝေယံတော်များဥจิตတို့ကုဏဇာပရံရှုမှပွားများအားထုတ်ကုန်နောက်တစ်မျိုးကဘိက္ခုယဟန်သည်ဝတရားအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်သည်ကိစ္စံတော်ဝါသွားတော်လီဝါသွားလျင်လီဝါသွားတုံသွားစေသွားကြိုက်သွားစေမူလျင် ကိစ္ဆာမိတိသွားတိဟူ၍ပဇာနာတိတိဤဝါတိအောင်ရှိပါဓိတော်ဝါရတော်လီဝါရလျင်ဒီဝါရတုံရစေရခက်ရစင်မူလီဓိတော်မိတိယတိဟူ၍ပဇာနာတိတိဤဝါတိအောင်ရှိပါနိသိဏောဝါထိုင်တော်လီဝါထိုင်လျင်ဒီဝါထိုင်လုံးထိုင်စေထိုင်ကိုက်ထိုင်စင်မူလီနိသိဏောမိတိထိုင်တိဟူ၍ပဇာနာတိတိဤဝါတိအောင်ရှိပါ တရားတော်ဝါလျောင်းတော်လီဝါလျောင်းလျင်လီဝါလျောင်းတော်လျောင်းစေလျောင်းကြိုက်လျောင်းစေမူလီတရားတော်မိတိလျောင်းတိဟူ၏ပဇာနာတိတိဝါတိအောင်ရှိပါဣတိဤသို့ဘဂဝါတို့ဘုံတော်တခင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည်ဝောစာကောင်းစွာမတွေ့ဟောကြားတော်မူခဲ့ပါ၏တည်း မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဣရိယာပု၄ပါးစုမှပုံတွေကိုယခုလိုဟောကြားထားခဲ့တာဖြစ်တော့ဘုန်းကြီးတို့ကျေးဇူးတော်ရှင်မသီဆရာတော်ဘုရားကြီးဟာလေးပဲဒီတတိပဌာနာသုတ်တန်ကြီးကိုပဲလက်ကင်ထားပြီးတော့ယောဂီသူတော်ရှင်များတရားနိလန်းနေပြီးပြီးတော့ဟောညွှန်ကြားနေတာဆိုတော့ ဒီဣရိယာပုတ်၄ပါးစလုံးရှုမှတ်ပုံတွေကိုပဲမာသီဆရာတော်ဘုရားကြီးကညွှန်ပြတော်မူခဲ့ပါအဲလိုဣရိယာပုတ်၄ပါးရှုမှတ်ပုံတွေညွှန်ပြတော့ညာတော်အဖြစ်ထိုင်တဲ့ဣရိယာပုတ်နဲ့ရှုမှတ်တာပဲများတော့ရင်းညာလျှောက်ပြီးရှုမှတ်တဲ့အခါမှာညာလန်းတယ်ပင်လန်းတယ်ကြွတယ်ချတယ်ကြွတယ်လန်းတယ်ချတယ်လို့ရှုမှတ်ရမယ်လို့ညွှန်ကြားတဲ့အခါကျတော့ အချို့ချို့ပုဂ္ဂိုလ်များကဆန်းထွင်တယ်လို့ဒီလိုထင်လာကြတယ်တရားကိုဆန်းအဆန်းထွင်ပြီးတော့ပြနေတယ်လို့ထင်ကြတယ်တကယ်တော့ဒီတရားမာဇီဆရာတော်ကြီးဟောတာလားဖရာဟောခဲ့တာလားဖရာဟောခဲ့တာပါအဆန်းထွင်ပြီးဟောတာမဟုတ်ပါဘူးမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကကိစ္ဆံတော်ဝါကိစ္ဆံမိတိပဇာနာတိသွားရင်သွားတယ်လို့သိအောင်ရှု

အတက္ကရာဆရာကဒီလိုပြောတယ်ဆိုပြီးတော့တခါထပြောကြတယ်ခွင့်ညီခွင့်အစရှိတဲ့အညာသာတရားတွေကြောင့်ပြည့်တဲ့အတိပဲဒါကမ္မထဖြစ်ပါမလားဝိပဿနာရှင်းနိုင်ပါမလားနဲ့ဒါဘာကြောင့်လဲဆိုရင်အတက္ကရာဆရာရဲ့ပြောထားတဲ့စကားတွေကိုသိသိချာချာပြည့်ပြည့်စုံစုံမလေ့လာနိုင်ဘူးတကယ်လေ့လာကြည့်တဲ့အခါကဏ္ဍကြတော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဟာဤသွားလျင်သွားသည်ဟုသိသည်ဟုသောဘုရားရှင်ဟောတာတဲ့စကားဟာလေ

အသက်ကောင်ငါကောင်ပုဂ္ဂိုလ်ကောင်တရားဝါကောင်ဆိုတဲ့အစွဲကိုလည်းမခွာနိုင်ပါဘူးတဲ့ဒါကြောင့်ကမ္မထာနာဝါကမ္မထာလည်းမဖြစ်ဘူးတဲ့တတိပဌာနာဘာဝနာဝါတတိပဌာလည်းမဖြစ်ပါဘူးတဲ့နာဟောတိတတိပဌာလည်းမဖြစ်ပါဘူးဘာတစ်ခုမှမဖြစ်ပါဘူးတဲ့ယောဂီတို့ရဲ့ရှုမှတ်ရင်းနဲ့သိတဲ့အတိကြတော့ဣမတပဏ္ဏဘိက္ခုလောဇာနနံခုယောဂီတို့ရှုနေတဲ့ကံမှာညာလန်းရင်ညာလန်းတယ်ပြန်လန်းရင်ပြန်လန်းနေရှုတယ် ကြွားရင်ကြွားတယ်လမ်းရင်လမ်းတယ်ချရင်ချတယ်လို့ရှုတယ်အဲလိုရှုလို့သိလာတဲ့အတိကြတော့တတ္တုပန္နတိပဇေတိတတ္တဝဟုဆွေးနှမ်းတဲ့အယူကိုလည်းပယ်တတ်တယ်အန္တတင်ညာဥက္ကာတိတိအသက်ကောင်ငါကောင်ဟုထင်မှတ်ခြင်းကိုလည်းခွာနိုင်တယ်ဒါကြောင့်ကမ္မထာနေစေဝကမ္မထာလည်းညီတယ်တတိပဌာနာဘာဝနာဆိုတတိပဌာနာဘာဝနာလည်းဖြစ်ပါတယ်ယောဂီတို့ရဲ့အတိဟာရှုလို့သိလာတဲ့အတိကြတော့တဏ္ဍပုဂ္ဂိုလ်ရဲ့အတိနဲ့တူသေးရဲ့လား တာမန်ပုဂ္ဂိုလ်သွားရင်သိတယ်ဆိုတာကသွားတာငါသွားတယ်ယောက်ျားသွားတယ်မိန်းမသွားတယ်ပုဂ္ဂိုလ်တရားသွားတယ်လို့အဲဒီလိုအစွဲကြီးနဲ့သွားနေအခုယောဂီပုဂ္ဂိုလ်ရဲ့အတိအကျတော့ဒီအစွဲတွေရှိသေးရဲ့လားကြွလာရင်လည်းပဲသူ့ဟာသူကြွနေတဲ့တည်ရခြင်းတည်ရခြင်းရွေ့ရွေ့ရွေ့ရွေ့ပြီးတော့ကြွလာတဲ့သဘောပော့ပါလာတဲ့သဘောဒီသဘောလေးမတွေ့ရဘူးလားလမ်းလိုက်တဲ့အခါဆိုရင်လည်းပဲတည်ရခြင်းတည်ရခြင်းတောင့်တင်းသွားတဲ့သဘောမတွေ့ရဘူးလားခြေတော်ဆိုတဲ့ပြဉ္ညာတရံကြီးထင်သေးရဲ့လား ခြေတော်ကြီးဟာငါခြေတော်ကြီးပဲငါသွားနေတာဆိုတဲ့ငါဆိုတဲ့အစွဲကြီးရှိသေးရဲ့လားမရှိတော့ဘူးတွေ့ချင်းတွေ့ချင်းတွန်းကန်နေတဲ့သဘောတောင်တင်းသွားတဲ့သဘောဒီသဘောပဲတွေ့ရချတယ်ဆိုရင်လည်းပဲဒီတိုင်းပဲရွေ့နေတဲ့သဘော လေးကျသွားတဲ့သဘောဒီသဘောလေးပဲကျန်တဲ့ကြည့်တဲ့အခါမှာလည်းပဲမာသဘောပြောသဘောဒီသဘောလေးပဲတွေ့နေရတယ်ဆိုတော့ယောဂီရဲ့အတိဟာပုဂ္ဂိုလ်တ attva သူငါယောက်ျားမိန်းမဆိုတဲ့အစွဲကြီးရှိသေးရဲ့လားမရှိတော့ဘူးသဘောတက်တက်ကလေးပဲ ဝါယောဓာရဲ့သဘောလေးမတွေ့ရဘူးလား။သေသောဓာရဲ့သဘောလေးမတွေ့ရဘူးလား။အာဘောဓာရဲ့သဘောလေးရောမတွေ့ရဘူးလား။ပထဝီဓာရဲ့သဘောလေးတွေရောမတွေ့ရဘူးလား။အဲဒီမှာဘုန်းကြီးတို့ယောဂီများသေချာစူးစိုက်ပြီးတော့ရှုတဲ့ပုဂ္ဂိုလ်ကြတော့အဲ့ဒီတဘာဝလေးတွေသဘောလေးတွေကြီးတွေတွေ့နေရတယ်။တရားရှုတယ်ဆိုတာသဘောကိုမြင်အောင်ရှုတာ။ဘာကိုမြင်အောင်ရှုတာလဲ။ သဘောကိုမြင်အောင်ရှုရတယ်သဘောမြင်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်တရားမြင်တော့တာသဘောမြင်ရင်ဘာမြင်တာလဲတရားမြင်တယ်အဲ့ဒီမှာသဘောဆိုတာပြဉ္ညသဘောမဟုတ်တော့ပရမတ်သဘောလေးပဲပြဉ္ညတရားကြီးထင်းနေတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်တရားမြင်တာမဟုတ်သေးဘူးအဲ့ဒီမှာပရမတ်သူ့ရဲ့အရှိတဘာဝလေးတိုင်းတင်းရင်တင်းလာတဲ့သဘောလေးပဲတောင်းရင်တောင်းသွားတဲ့သဘောလေးပေါ့ပန်လာရင်ပေါ့လာတဲ့သဘောလေးလေးကြံသွားရင်လေးလာတဲ့သဘောလေး မာနသဘောပြောတဲ့သဘောအဲဒီလိုပထဝီအာဘောတည်သောဝါရောဆိုတဲ့ဒါသဘောလေးတွေကြီးတဲ့ယောဂီသိနေပြီဆိုရင်အမှန်သိတာလားအမှန်သိတာလားတရားသိတာလားမတရားသိတာလားဘာတရားသိတာလဲဆိုရင်ယုတ်တရားနဲ့နတ်တရားအဲဒီယုံနာကိုအမှန်သိပြီဆိုရင်ငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတဲ့အစွဲရှိသေးရဲ့လားအတ္တဒိဋ္ဌိတက္ကာယဒိဋ္ဌိမပြုတ်ဘူးလားဗျာကဲထိုင်မှရင်းနဲ့လားဈဉ္ညာချမှရင်းနဲ့လား

နောက်ပြီးတော့ကမဏတတ္တကမဏဘယ်သူဤသွားမှုလဲဆိုတဲ့အမေးပါလိမ့်မယ်နကတ္တိတတ္တဝပုဂ္ဂလောဝကမဏသတ္တဝပုဂ္ဂိုလ်တစုံတယောက်ဤသွားမှုမှာမဟုတ်ဘူးဒီလိုဆိုရင်ကိဉ္ကရဏကိစ္စတိဘယ်အကြောင်းကြောင့်သွားသလဲစိတ်တကိရိယာဝါယောဓာတုဝိပါရိနာတဲ့အဖြေလေးရစိတ်ကပြုတ်သောတောင်တင်းလှုပ်ရှားမှု၏မျက်နှာလှုပ်ရှားခြင်းကြောင့်ကိစ္စတိသွား၏ စိတ်ကသွားခြင်းလို့ယုတ်ကြီးသွားတယ်ဘသူကသွားခြင်းတာလဲသွားနေတာကဘသူသွားနေတာလဲအဲဒီမှာသွားခြင်းတာဟာငါကလားစိတ်ကလားသွားနေတာကငါသွားတာလားယုတ်သွားနေတာလားကဲဒီလိုဆိုရင်စိတ်တကရိယာဝါယောဓာတုဝိပါရိနာစိတ်ကသွားခြင်းနဲ့စိတ်လေးဖြစ်ပေါ်လာတဲ့ကစိတ်တဝါယောဓာတိရဲ့တွန်းကံမှုတတ္တိအထူးကြောင့်ဘိသတိရှိကယုတ်ကြီးဟာသွားမှုတွေမဖြစ်ဘူးလား အဲ့ဒါနဲ့စပ်ပြီးတော့ရှင်းနေအောင်ဒီမှာသွားပြီးတော့တခါပြန်ပြီးဖြည့်ရှင်းတာလေသတ္တတို့သွားနေရင်သွားပြီးဟုရှုမှတ်နေသောယောဂီရဲ့အတိမှာအေဝံပဇာနာတိဒီတို့အပြန်အဖြစ်ပြီးတယ်ဘယ်လိုသိလဲဆိုတော့ကိစ္စမိတိစိတ်ကံသွားမြည်ဟုကြံသောစိတ်သည်ရှေးဥစွာစိတ်ကအစဖြစ်တယ်သွားမြည်ဟုကြံသောစိတ်သည်ဥပ္ပစ္စတိရှေးဥစွာဖြစ်ပေါ်လာတယ်သွားခြင်းတဲ့စိတ်လေးကရှေးဥစွာဖြစ်ပေါ်တယ် အဲလိုစိတ်ကလေးဖြစ်ပေါ်လာတဲ့အခါတန်ထိုစိတ်ကဝါယံဇနိတိတောင့်တင်းလှုပ်ရှားမှုကိုဖြစ်ပေါ်လာစိတ်ကသွားခြင်းနဲ့စိတ်ကြီးဖြစ်လာတယ်ဆိုရင်ပဲဝါယောဓာတ်တွေကရော့သွားတာလားတောင့်တင်းလာတာဝါယောအဲ့ဒီတောင့်တင်းလှုပ်ရှားမှုကဝိညာဉ်တည်းဟောဒီကာယဝိညာဉ်ဆိုတော့ဟောဒီခန္ဓာကိုယ်ကာယဝိညာဉ်လို့ဆိုတဲ့တွန်းကံမှုတတ္တိရဲ့ထူးကိုသနေကြီးဖြစ်ပေါ်တယ်ခန္ဓာကိုယ်ကြီးကိုတွန်းဆောင်တဲ့သဘောကြီးဖြစ်လာတယ်တဲ့ဒါကြောင့်စိတ်တကရိယာဝါယောဓာတ်ဝိပါရိနာ စိတ်ကပြုအပ်သောတောင့်တင်းလှုပ်ရှားမှု၏တဏှာလှုပ်ရှားခြင်းကြောင့်တက္ကလတကာယတဟောဤခန္ဓာကိုယ်၏ပုရတော်ဘိနိဟာတော့ရှေ့ဘက်သို့တဲ့တဲ့ဆောင်းသွားခြင်းကိုဂမနန္တိဥစ္စတိသွားခြင်းလို့ခေါ်တယ်။ဒီတော့စိတ်ကသွားခြင်းတာကြောင့်ယုတ်ကြီးသွားနေတာ။စိတ်လေးကနတ်တရားစိတ်လေးကဘာတရား။သွားနေတဲ့ယုတ်ကြီးကသွားနေတာကယုတ်တရား။ယုတ်ကြီးကသွားနေတာ။စိတ်နဲ့တရားလေးကသွားခြင်းလို့ယုတ်ကြီးသွားနေတာ အဲတော့ငါသွားခြင်းလို့ဘသူသွားတယ်ငါသွားတယ်ဆိုတာရှိသေးရဲ့လားသွားခြင်းတာလည်းငါဆိုတာရှိသေးရဲ့လားသွားနေတာလည်းငါဆိုတာရှိသေးရဲ့လားဘာနဲ့ပါသွားနေတာလဲယုံနဲ့နံသွားနေတာဒါကြောင့်သွားခြင်းတာကနံသွားတဲ့ဟန်ကယုတ်သူမဟုတ်ငါမဟုတ်သွားတာနံနဲ့ယုတ်ဒီလိုသိအောင်အလုပ်လုပ်ဒီလိုသိရင်ဒိဋ္ဌိပြုတ်ဒီလိုသိရင်အတ္တပြုတ်အဲဒါ အမှန်နဲ့အဟုတ်အဲဒါနာနဲ့ယုတ်တဲ့ဒါဘုန်းကြီးတို့ယောဂီများသွားနေတာဘာသူနဲ့ဘူးသွားတာလဲကဲဆိုကြည့်အောင်သွားခြင်းတာကနာသွားတဲ့ဟန်ကယုတ်သူမဟုတ်ငါမဟုတ်သွားရဏနဲ့ယုံဒီလိုသိအောင်အလုပ်လုပ် ဒီလိုသိရင်အတ္တပြုတ်ဒီလိုသိရင်ဒိဋ္ဌိပြုတ်အဲဒါအမှန်နဲ့အဟုတ်အဲဒါဉာဏ်ရဲ့အလို့အဲဒါနာနဲ့ယုံသွားခြင်းဒါကနံ သွားရဟံငါယုံသူမဟုတ်ငါမဟုတ်သွားရနနဲ့ယုံဒီလိုသိအောင်အလုပ်လုပ်ဒီလိုသိအောင်ဘာလုပ်လုပ်ရမှာဝိပဿနာအလုပ်လုပ်ရမယ်ဒီလိုသိကြရင်ဒီလိုကိုရှုမှတ်ရမယ်ဟုတ်တယ်မို့လားမရှုမှတ်ဘဲနဲ့ထိုင်ပြီးစဉ်းစားတွေးတောနေုံနဲ့ရပါမလား ထိုင်ပြီးငိုက်နေုံနဲ့သိပါမလားဒါကြောင့်ဒီလိုသိရင်ဒီလိုသိအောင်အလုပ်လုပ်ဒီလိုသိရင်အတ္တပြုတ်ဒီလိုသိရင်ဒိဋ္ဌိပြုတ်အဲဒါအမှန်နဲ့အဟုတ်အဲဒါဉာဏ်ရဲ့အလို့ ဧဒနံနေယောဒီသွားနေတဲ့အခါမှာဘယ်သူနဲ့ဘယ်သူသွားတာလဲဒီနန္ဒေယုတ်သွားနေတာပဲငါသွားတာဟုတ်ရဲ့လားယောက်ျားမိန်းမသွားတာဟုတ်ရဲ့လားပုဂ္ဂိုလ်တ attva သွားတာဟုတ်ရဲ့လားဘယ်သူနဲ့ဘယ်သူသွားနေတာလဲအဲ့ဒီနန္ဒေယုတ်လို့အမှန်သိတာနဲ့တကြိမ်တည်းသတ္တန္တရာလုံးဆွဲလာတဲ့အတ္တဒိဋ္ဌိသက္ကာယဒိဋ္ဌိပါဖြစ်သွားပြီနော် ပြုတ်သွားပြီအဲ့လိုပြုတ်ဖို့အတွက်အလုပ်လုပ်ဖို့မလိုဘူးလားသွားရင်ဘာလုပ်ရမလဲဝိပဿနာအလုပ်လုပ်ရလိမ့်မယ်ဟုတ်တယ်မလားအဲ့လိုဝိပဿနာအလုပ်လုပ်သွားရင်တသံတရာလုံးကပါလာတဲ့အပယ်လေးပါးကိုဆွဲချနိုင်တဲ့ဟောဒီအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိပြုတ်သွားပြီဒါကြာကြီးရှုမှတ်နေရတာမဟုတ်ပါဘူးရှင်းလန်းလေးတလန်းတလန်းလောက်ရှုမှတ်ရင်လည်းဒီအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိမပြုတ်နိုင်ဘူးလား အေးချမ်းအမှန်သိအောင်တော့ရှုမှတ်ဖို့မလိုဘူးလားဗျာအေးအဲ့ဒီလိုဆက်လက်ပြီးတော့ရှုမှတ်သွားရင်ဘုန်းကြီးတို့ယောဂီများဒီဈဉ္ဉံလျှောက်ပြီးတော့ဘုန်းကြီးမနေ့ကဈဉ္ဉံရဲ့တွေ့ပုံလေးတွေတော်များများပြောခဲ့ဈဉ္ဉံကိုတည်တည်ချာချာရှုမှတ်ပါလို့ရှုမှတ်တဲ့အခါကာလမှာတမန်ငါရှန်ကအမှတ်ဖြစ်ယုံလေးရှုမှတ်တာမျိုးမဟုတ်ဘဲနဲ့တေချာသူ့ရဲ့သဘောတဘာဝတွေကိုမြင်အောင်ရှုဖို့မလိုဘူးလားမြင်အောင်ရှုရင်မြန်မြန်ရှုရမှာလားနှိမ့်နှိမ့်လား နင်းနေလေးပဲခြေတော်လေးကြွလာပြီဆိုရင်တခါတည်းတရွေချင်းတရွေချင်းဖနှောင်းကကြွလာတာလေးကိုအစဉ်စဉ်ကြွလာပုံကိုတေချာတတိထားကြည့်နောက်ခြေပြန်လေးလွတ်ပြီးတော့ရှေ့ကိုလှမ်းလိုက်တဲ့အခါမှာလည်းတရွေချင်းတရွေချင်းရှေ့ကိုရွေ့ရွေ့သွားပုံလေးတေချာကြည့်ချမ်းနင်းလိုက်တဲ့အခါမှာလည်းပဲတေချာချက်ကြည့်လိုက်ရွေ့သွားတာလားရွေ့ရွေ့ကြတာလားလေးကြသွားတာလားတေချာကြည့်တေချာညံနဲ့မြင်အောင်ကြည့်ဖို့လိုတယ်ယောဂီတို့ သတိမျက်စိနဲ့ကြည့်ရမှလားဉာဏ်မျက်စိနဲ့ကြည့်ရမှလားစပြီးတော့ယောဂီပုဂ္ဂိုလ်မှာရှုမှတ်စမှာတော့တဘာဝကြီးမြင်မှမလားမမြင်ဘူးသွားနေတာတကယ်ကိုပြင်းညပုံပဒံကြီးမြင်နေမှာပဲခြေတော်ကြီးကြွလာတာခြေတော်ကြီးလှမ်းနေတာခြေတော်ကြီးချနေတာဘေးခြေတော်ကြွလာတာဘေးခြေတော်လှမ်းတာဘေးခြေတော်ချနေတာစိတ်ကညာခြေပေါ်မှာရောက်သွားလိုက်ဘေးခြေပေါ်မှာရောက်သွားလိုက်ညာခြေပေါ်မှာရောက်သွားလိုက်ဘေးခြေပေါ်မှာရောက်သွား စိတ်လေးကမှမတော်တော့ဘူးကိုရှိမှနေတဲ့အာယုံပေါ်မှာစိတ်ကမြင်လာအဲ့လိုမြင်လာပြီဆိုရင်အမှန်သိတော့မင်းမြင်လာရင်ဗာတိမှာအမှန်သိတော့မင်းမြင်လာတဲ့အခါကျတော့ဒီမှာတဘာဝကိုသိချမြင်တော့မင်းအဲ့လိုခြေတော်ကြီးနှမ်းနေတာခြေတော်ကြီးကြွလာတာခြေတော်ကြီးနှမ်းနေတာကိုဟောယောဂီပုဂ္ဂိုလ်ကပထမပိုင်းသိပြီမယ်နောက်ပိုင်းကျတော့တရွေ့ပြီးတရွေ့ရွေ့နေတဲ့သဘောတောင့်တင်းသွားတဲ့သဘောလေးလာတဲ့သဘောပေါ့သွားတဲ့သဘောဒီသဘောလေးတွေမတွေ့ရဘူးလား အဲ့ဒီလိုသိလာပြီဆိုရင်အမှန်သိလားအမှားသိလားအဲ့ဒီလိုသိအောင်ဆိုရင်တရားစွစွဆိုင်ဆိုင်ဉာဏ်မျက်စိနဲ့မြင်အောင်ကြည့်ဖို့မလိုဘူးလားမြင်အောင်ကြည့်ဖို့လိုရင်ဆိုလိုက်သွားတာသွားမှန်သိသေသေးချာချာမြင်အောင်ကြည့်၍နေတာလေးတွေ့ရ၏တောင်းနေတာလေးတွေ့ရ၏ ကင်းနေတာလေးတွေ့ရ၏ဧဒဝါယောဓတ္တတိဟောဈဉ္ညာသွားတဲ့အခါခြေတလန်းမှတ်သွားတယ်ညာလန်းနဲ့ပင်လန်းနဲ့ဆိုရင်ဝါယောဓာတ်ဖြစ်ရှားတယ်ညာလန်းနဲ့ပင်လန်းနဲ့မှတ်တဲ့အခါမှာဝါယောဓာတ်လေးတစ်ခုရဲ့ပဲဖြစ်ရှားတာတွေ့ရတယ်အဲ့ဒီတဲ့တိုးပြီးတော့ကြွရဲနှမ်းနေချရဲလို့သုံးချက်မှတ်တဲ့ပုဂ္ဂိုလ်ကြတော့ဓာတ်၄ပါးသလုံးအကုန်တွေ့ရတယ်ဓာတ်တဏပါလဲ အဲ့ဒီမှာကြွရဲဆိုတဲ့အခါလေးမှာဖဏောင်လေးကစကြွလာတာကြည့်လိုက်တရွေ့ပြီးတရွေ့ရွေ့ပါလာတဲ့သဘောတခါတရံမှာပေါက်ပါလာတဲ့သဘောမထင်ရှားဘူးလားတခါတရံကြတော့လည်းပဲဖဏောင်လေးပြီးပါလာတာတော့မတွေ့ဘူးလားအဲ့တော့ရွေ့နေတဲ့သဘောထင်ရှားရင်ဝါယောဒထင်ရှားတယ်ပါဒထင်ရှားတယ်ပေါ်နေတဲ့သဘောထင်ရှားရင်ဒီဇောတထင်ရှားတယ်ပါဒထင်ရှားတာလေဒီဇောတမီးတတ်ဆိုတာအလေးလားအပေါ့လား တောင်ကလီလာရင်မြောက်ကိုပါပါသွားတယ်မိတွေပါသွားအေးအရှိကလီလာရင်မိတွေကအနောက်ကိုပါသွားရွာလုံးမိလောင်ပြီဆိုရင်တခါလေမြောက်ကလူကလည်းတောင်လီလာမှာကြောက်အနောက်ကလူကလည်းအရှိလီလီမှာကြောက်ချောင်းနေရတာလေရဒီအရှိဘက်ကတဲလိုက်ရင်နောက်ဘက်ကပါသွားဒါလေဟာပေါ့လို့လားလေလို့လားပေါ့နေလို့ဒါကြောင့်မို့တိဇောတရဲ့သဘောပေါ့တဲ့သဘောသင်ရှားရင်တိဇောတရဲ့သဘော တကယ်လို့လေးလာတဲ့သဘောလေးထင်ရှားရင်ဘာတလဲအာဘောဓအာဘောဓဆိုတာရေတယူစည်းဖွဲ့စည်းယူစည်းတဲ့သဘောဖွဲ့စည်းတဲ့သဘောအာဘောဓအဲ့ဒီအာဘောဓရဲ့သဘောလေးထင်ရှားတယ်ရေပုံးတဲ့ထက်ပြီးဆွဲကြည့်ပေါ်သလားလေးသလားဒီဒါကြောင့်မို့လေးသဘောထင်ရှားရင်အာဘောဓဒါကြောင့်မို့တန်လေးဆိုကြည့်လိုက်ကြွတာကြွမှန်းသည့်ဒီရေချာချာမြင်အောင်ကြည့် ၍နေတာလေးတွေ့ရ၏သေတာဝါယောတတ္တိကျွမ်းတာကျွမ်းမှန်းသည်သေသေးချာချာမြင်အောင်ကြည်ပေါ်နေတာလေးတွေ့ရ၏ ဧရာတိဇောတတ္တတိကျွမ်းတာကျွမ်းမှန်သည်သေးသေးချာချာမြင်အောင်ကြည်အလေးနေရာလေးတွေ့ရ၏ဧတာအဘောတတ္တိ ကျွမ်းတဲ့အခက်လေးမှာကိုပဲဒီမှာဘုန်းကြီးတို့ဝါရောတတ်တည်တင်ရှားတယ်ဒီဇောတတ်တင်ရှားတယ်အဘောတတ်တင်ရှားလမ်းနဲ့လိုက်ခက်ကြီးကြတော့ရွေ့နေတဲ့သဘောတင်ရှားတယ်တင်းသွားတဲ့သဘောတင်ရှားတယ်တောင့်သွားတဲ့သဘောတင်ရှားတယ်ရှင်တော်ကိုယ့်အကူလှမ်းကြည့်ဒါဘုန်းကြီးရဲ့ဒီမှာတွေ့ပုံတွေကိုပြောနေပြီလက်ခုပ်လက်ကင်ကြနေရင်ကိုယ့်အကူလျှောက်ကြည့်စိတ်တည်ငြိမ်မှုရနိုင်ရင်တော့တွေ့လာလိမ့်မယ်စိတ်တည်ငြိမ်မှုမရလို့ဖြည်းဖြည်းလေးရှောင်ရင်တော့တခါလေဘေးကိုရံကျသွားအောင်မလဲကျသွားရင်ကျိုးနေအောင်မယ်ဘီယူဆတ် အဲဒီမှာဒေတာအမှတ်မြဲပြီဆိုမှဒါမျိုးကဒီသဘာဝကိုသိတာအဲဒီတော့လမ်းတဲ့ကြိုက်လေးမှာရွေ့နေတဲ့သဘောတင်းသဘောတောင့်သဘောလေးတွေမတွေ့ရဘူးလားဆိုလိုက်လမ်းတာလမ်းမှန်သည်ဒီသေးချာချာမြင်အောင်ကြည်ရွေ့နေတာလေးတွေ့ရ၏တင်းနေတာလေးတွေ့ရ၏ တောင့်နေတာလေးတွေ့ရ၏ဧရာဝါယောတတတ္တိလမ်းကကလေးမှာဗာတတ်ထင်ရှားတယ်ဝါယောတက်ကပူပြီးထင်ရှားတယ်အဲဒီပဲခြေထောက်ကညာခြေထောက်ကလှမ်းနေတယ်ဆိုရင်ဘယ်ခြေထောက်ကအောက်ကတိုင်ကြီးလို့ထောက်ထားတာဟုတ်လားအဲဒီကလည်းထောက်ကန်တောင့်တင်းနေတဲ့သဘောမတွေ့ဘူးလားအဲ့ဒါလည်းပဲဝါယောတတ်ပဲ ပါတတ်ပါလိမ့်မယ်။ဒီတစ်ဖက်ကထောက်ထားတဲ့အတွက်ကြောင့်မို့ထောက်ကန်နေတဲ့သဘောတောင့်တင်းနေတဲ့သဘောသွားတွေ့နေတယ်။အဲဒီမှာလည်းဝါရောတက်။နောက်အဲဒီမှာခြေလမ်းဆုံးပြီဆိုတော့ဒီခြေပွားလေးကိုဒီတိုင်းဆက်ရထားမှလားချနေမှလား။ဒီချလိုက်တဲ့အခါကျတော့တည်ယူချင်းတည်ယူချင်းခြေတော်လေးကြံ့လာတာမတွေ့ရဘူးလား။ရွေ့နေတဲ့သဘောလေးတွေ့ရတယ်။အဲဒါဝါရောတက်ပဲ။သို့မဟုတ်အဲ့ဒီမှာခြေထောက်ချလိုက်ပြီဆိုရင်မိမိရဲ့ခန္ဓာကိုယ်အပေါ်ပိုင်းကရှေ့ကိုပါပြီးသွားတယ် ရှေ့ကိုပန်သွားတဲ့ခါကျတော့အဲ့ဒီခြေတော်ချလိုက်တဲ့ခါမှာလေးကျသွားတာမထင်ရှားဘူးလားတိတ်ချကြည့်တော့ဘုန်းကြီးပြောတာတွေကိုဘုန်းကြီးလက်ယုံမနေနဲ့တိတ်ချကြည့်ကိုယ့်အကိုကြည့်ကိုယ်တိုင်ဉာဏ်နဲ့မြင်အောင်ကြည့်ကိုယ်တိုင်တွေ့မှယုံကိုယ်တိုင်မတွေ့ဘဲနဲ့မယုံနဲ့ကိုယ်တိုင်တွေ့အောင်တိတ်ချလေ့လာကြည့်တိတ်ချဈဉ္ဉဏ်ကိုတိတ်ချရှောက်ကြည့်အဲဒီမှာတိတ်ချလေ့စူးစိုက်ပြီးတော့ရှုကြည့်လိုက်တဲ့အခါကျတော့မှဩချနေလိုက်တဲ့အခါမှာတကယ်ခန္ဓာကိုယ် ကိုယ့်ရဲ့ခန္ဓာကိုယ်တစ်ကိုယ်လုံးကရှေ့ဘက်ကိုညွတ်သွားတယ်ညွတ်သွားတဲ့အတွက်ကြောင့်မို့တစ်ကိုယ်လုံးရဲ့ဝိကြောင်ဟိုမှာလေးပြီးပြကြသွားတာတွေ့တယ်အဲဒီခါကျတော့အာဘောဓထင်ရှားဗတ္တထင်ရှားကိုလိုက်ချာတာချမ်းမှန်ပြီးေဒီချာချာမြင်အောင်ကြည်ရွေနေရာလေးတွေ့ရ၏ ဧဒဝါယောတတ္တိခြားတာချမ်းမှန်းသည်ဒီဒီခြားခြားမြင်အောင်ကြည်လေးနေတာလေးတွေ့ရ၏ဧဒအာဘောတတ္တိဟောအဲ့တော့ဘုန်းကြီးယောဂီများအခုကြွားတဲ့ကလှမ်းတဲ့ကခြားတဲ့က ဝါယောတ္တိထင်ရှားတာတွေ့ရတယ်၊တိဇောတ္တိထင်ရှားတာတွေ့ရတယ်၊အဘောတ္တိတွေ့ရတယ်။အဲလိုချမ်းပြီးတဲ့အခါကျတော့မှခြေပေါ်အားနဲ့ကျမ်းနဲ့မထိဘူးလား။အဲဒီကအေးတာ၊နှွေးတာမထင်ရှားဘူးလား။အဲဒီအေးတာ၊နှွေးတာပါတာလေ။တိဇောတံအဲဒီမှာတိဇောတထင်ရှားတကယ်လို့မိမိဟာမာသဘောကြီးထင်ရှားတယ်ဆိုရင်ပထဝီတံပြော့သဘောထင်ရှားရင် စင်ထမ်းတဲ့သဘောထင်ရှားရင် နုညံ့တဲ့သဘောထင်ရှားရင်အေးအဲ့တော့နင်းလိုက်တဲ့အခါမှာကျန်တဲ့ခြေပွားနဲ့ဖိနင်းလိုက်တဲ့အခါမှာမာသဘောပျော်သဘောကျန်သဘောနုညံ့သဘောအဲ့ဒီသဘောတွေထင်ရှားရင်တော့ပထဝီဓာတ်ပဲဟေးပူသဘောနှွေးသဘောလေးတွေ့ရတယ်အေးသဘောနှွေးသဘောလေးတွေ့ရပြီဆိုရင်ကတော့အဲ့ဒီပုဂ္ဂိုလ်ကတေဇောဓာတ်ထင်ရှားတယ်ကျန်တဲ့ခြေတဲ့အခါတစ်ခါတည်းမှအေးစင်နေတာလေးမတွေ့ရဘူးလားဒီဓာတ်တွေ့ရတာပဲလေဒါကြောင့်မို့ဆိုကြည့်လိုက် ဖြီးရာဖြီးမှန်းသည်သေးသေးချာချာမြင်အောင်ကြည်ဟုအေးနေရာလေးတွေ့ရ၏နှွေးနေရာလေးတွေ့ရ၏ဧတာတိဇောတတ္တိဖြီးရာဖြီးမှန်းသည် သေသေးချာချာမြင်အောင်ကြည်မာနေတာလေးတွေ့ရ၏ပြော့နေတာလေးတွေ့ရ၏ကျမ်းနေတာလေးတွေ့ရ၏နုညာတာလေးတွေ့ရ၏ဧရာပထဝီဓာတ္တိ ဒီတော့ဘုန်းကြီးတို့ယောဂီများဈဉ္ညာလျှောက်ရင်းနဲ့ဓာတ်တွေပဏ္ဏမောင်းတွေ့နေရတာလေဓာတ်၄ပါးသလုံးအကုန်လုံးကိုတွေ့နေရတယ်မိမိရဲ့ခန္ဓာကိုယ်ကြီးတစ်ခုလုံးဟာဒီဓာတ်၄ပါးနဲ့ဖွဲ့စည်းထားတာဘယ်နှပါးနဲ့ဖွဲ့စည်းထားတာဓာတ်၄ပါးနဲ့ဖွဲ့စည်းထားတဲ့ဒီခန္ဓာကိုယ်ကြီးကိုအခုမိမိတို့ဟာအဲ့ဒီခန္ဓာကိုယ်ကြီးကိုဒီဓာတ်၄ပါးမရှိဘူးလားရှိသလားအခုမိမိတို့သိနေတာမရှိတာကိုသိတာလားရှိတာကိုသိတာလား ဝိပဿနာရှုတယ်ဆိုတာမရှိတာကိုရှုရမှာလားရှိတာရှုရမှာရှိတာရှုရင်ရှိတဲ့အတိုင်းအရှိအတိုင်းမသိရဘူးလားအဲ့ဒီအသိဟာအမှန်တည်းလားအမှားတည်းလားအမှန်တည်းသိရင်တရားသိတာလားမတရားသိတာဒီတကယ်ကိုယုတ်တရားမှန်တရားတွေယောဂီတို့သိတာအဲ့လိုသိဖို့အတွက်ဒီဒီချာချာဉာဏ်မျက်စိနဲ့ကြည့်ဖို့မလိုဘူးလားပဂရိမျက်စိနဲ့ကြည့်ရမှလားဉာဏ်မျက်စိနဲ့ကြည့်ရမှလား ဒီဈဉ္ဉံလျှောက်တဲ့အခါမှာယောဂီပုဂ္ဂိုလ်ရဲ့ရှောက်နေရအမတန်ကြီးကြည့်တယ်ဈဉ္ဉံလျှောက်တော့မယ်ဆိုတဲ့ကူကမိမိရှောက်လန်းပေါ်မှာနေရာယူပါမိမိဈဉ္ဉံလျှောက်တော့မယ်ဆိုရင်ရှောက်လန်းတလန်းကိုရွေးချယ်ပါရွေးချယ်ပြီးနေရာယူပြီးတော့ကိုယ်ကိုဖြောင်းမြောက်ထားပါကိုယ်ကိုဘယ်လိုထားရမလဲဖြောင်းမြောက်တာခေါင်းကရောငုံထားရမှာလားမော့ထားရမှာလားတဲ့တယ်လား ဖြင့်ခေါင်းဟာတဲ့တဲ့လေထားခေါင်းကိုအောက်ကိုလည်းငုံပြီးတော့ကြိမ်တနေရအောင်ခေါင်းငုံရင်ကြီးဆောင်မလဲအောင်မော့ပြီးတော့လည်းမဆောက်အောင်တဲ့တဲ့လေခေါင်းကိုထားခါနဲ့တစ်ချောင်းနဲ့လက်ကိုစစ်ပိုက်ခြင်းပိုက်ပါနောက်ပိုက်ခြင်းပိုက်ပါသက်ထားပုံပြောတာနော်ယောဂီတို့အကုန်မှတ်တာလက်ကိုတွင်လန်းကြီးမသွားရဘူးဈဉ္ညာအမှတ်သွားနေတဲ့ပုဂ္ဂိုလ်ဟာရမ်းမသွားရဘူး လက်ကလေးဟာရှေ့ကိုပိုက်ခြင်းပိုက်မယ်နောက်ကိုပိုက်ခြင်းပိုက်မယ်အထက်ကိုမပိုက်ပါနဲ့ရှင်းတဲ့နောက်ကိုလက်ကလေးပိုက်ပါစိုက်တဲ့ဘက်ကိုပိုက်တာပါလက်ကလေးပိုက်ပိုက်ပြီးတော့မိမိရဲ့လမ်းဟာရှောက်လမ်းဟာမိမိရွေးချယ်ထားတဲ့တလမ်းတစ်ဖြောင်းကွဋ္တိကွေကောင်မရှောက်အောင်မငြင်ညာတဲ့ကျမ်းပေါ်မြေပေါ်မှာမရှောက်အောင်ငြင်ညာတဲ့နေရာပေါ်မှာရွေးချယ်ရအောင် ကျမ်းဟာညီညာတယ်မြေဆိုရင်လည်းညီညာတဲ့မြေမှာသွားရှောင်းရှောက်တဲ့အခါမှာကိုယ့်ပတ်ရှောင်းရမှာလားဖြောင်းမြောင်လေးရှောင်းရမှာဖြောင်းမြောင်လေးရှင်းရဘုန်းကြီးတို့ယဟန္တာနဲ့ပုဂ္ဂိုလ်တို့များဆိုတဲ့သာဟုတ်ဒီကြည့်လိုက်ရှင်းရှင်းယဟန္တာပုဂ္ဂိုလ်ကြီးတွေဈဉ္ညာလန်းကိုအတောင်60မြတ်ရှိတဲ့ဈဉ္ညာလန်းဆိုတာတလန်းပဲထားဘယ်ချိန်မဲဈဉ္ညာလျှောက်လျှောက်တခြားလမ်းလျှောက်သလားဒီလမ်းပေါ်မှာလျှောက်သလား အဲ့ဒီကိုရွေးချယ်ထားတဲ့လမ်းပေါ်မှာခောက်တုံခောက်ပြန်ဒီလမ်းလေးပေါ်မှာပဲလျှောက်တယ်ကိုယ့်အကိုတဏှာပဲရွေးချယ်တာဒုနေကြမနဲ့ပိုင်းကြဒီလမ်းလျှောက်ဟိုနေ့တွေကြဟိုဘက်သွားလျှောက်ညနေကြဟိုဘက်သွားလျှောက်ညကြတဏှာသွားလျှောက်လမ်းတွေပြောင်းရင်ပြောင်းတယ်လို့ပဲစိတ်ကခြေတော့ပေါ်မှာရောက်မှလားလမ်းပေါ်ရောက်သွားမှလားကဲအဲ့ကြောင့်အမှန်တိုင်းသိပါမလားမသိတော့အဲ့တော့ကိုလမ်းလေးတလမ်းလေးလျှောက်တဲ့အခါတဏှာလေးတွေပဲရွေးချယ်ထားပြီးဒီနေရာမှာပဲလျှောက်တော့ လမ်းရဲ့အနေထားပေါ်မှာအကုန်လုံးကိုကသိနေပြီဖြစ်တဲ့အတွက်စိတ်ကလမ်းပေါ်ရောက်သေးလားမရောက်တော့အဲဒီမှာကိုရှုမှတ်နေတဲ့အာယုံပေါ်မှာပဲကြွားရင်ကြွားတဲ့စီမှာပဲရောက်နေတယ်လမ်းရင်လမ်းတဲ့စီချရင်ချတဲ့စီဆိုတော့သူ့ရဲ့အရှိတဘာဝလေးကိုရှိတဘောအတိုင်းမသိဘူးလားဒီအဲ့လိုသိလားအဲ့ဒီလိုခောက်တုံ ခောက်ပြန်ရှောက်ရှောက်ပြီဆိုရင်မျက်စိကလည်းရှေ့၄တောင်ကံမျက်စိကဘယ်နှတောင်ကံလဲ၄တောင်ကံမျက်လွှာလေးချတာ အဲတော့လက်ကလည်းပိုက်ထားတယ်ဆိုတော့ကိုယ်လက်လှုပ်ရှားတာအပေါ်ပိုင်းမရှိတော့မျက်စိကလည်းဘယ်မှမကြည့်တော့ဘူးဆိုတော့ဟိုအာယုံဒီအာယုံဒီစိတ်တွေပြန့်လျားရှိသေးရဲ့လားမရှိတော့စိတ်လေးတောင်ကမျက်နှာလေးချပြီးစိတ်ကခြေတော်စီပို့ထားစိတ်ကဘယ်မှာပို့ထားလဲရင်းညာလျှောက်ပြီးဆိုရင်စိတ်ကိုခြေတော်စီပို့ထားတယ်ထိုင်ရှုမှရင်စိတ်ကိုဝမ်းပိုက်စီပို့ထားတယ်အဲလိုခြေတော်စီပို့ပြီးတော့စိတ်လေးကိုခြေတော်စီပို့ထားတယ် အဲ့လိုခြေထောက်ကြီးပုတ်ထားပြီးတော့မှယောဂီပုဂ္ဂိုလ်ဟာခြေထောက်လေးရဲ့လှုပ်ရှားနေတာလေးတစ်ခုလေးပဲရှိရတော့မှာအဲ့ဒီမှာဖနောင်လေးကြွလာရင်ကြွတယ်စိတ်ကဖနောင်ပေါ်မှာပဲရှိတော့လှမ်းလိုက်ပြီဆိုရင်လှမ်းတယ်ခြေထောက်ပေါ်ရှိကိုလှမ်းနေတဲ့ပုံမှာပဲရှိတယ်ချမ်းနေလိုက်ရင်ချတယ်ဒီဘက်ကချပြီးပြီဆိုမှနောက်ဘက်ကဖနောင်လေးကြွလိုက်ကြွတယ်လှမ်းတယ်ချတယ် ဖြားတာနဲ့ကြွတာနဲ့တပြိုင်တည်းမဖြစ်စီနဲ့အဲ့ဒီတပြိုင်တည်းဖြစ်တယ်ဆိုတာခြေလမ်းကျဲနေတဲ့အတွက်ကြောင့်မို့ဖြားတာနဲ့ကြွတာနဲ့တပြိုင်တည်းဖြစ်တယ်ခြေလမ်းဟာအလွန်အစိတ်ကြီးလည်းမဟုတ်ဘူးမစိတ်မကျဲလေးထားပြီးရှောင်းအဲ့လိုဆိုတော့ခြေခြေတော်လေးတပြင်းလိုက်ချပြီးပြီဆိုမှဒီဘက်ကပြီးမှနောက်ဘက်ကဘယ်ဘက်ကကျွားရီရှေ့ကိုလမ်းနေချရီတရားချပြီးပြီဆိုမှညာဘက်ကကျွားရီလမ်းနေချရီ အဲ့ဒီခါမှာဘယ်ညာလေးပါထည့်ပြီးတော့ရှုလို့ရတယ်ညာကြွားရည်လမ်းနေချရည်ဘယ်ကြွားရည်လမ်းနေချရည်အဲ့ဒီသုံးချက်ကလေးကိုဒီဒီချာချာရှောက်နေရင်တဖြည်းဖြည်းနဲ့ခြေတော့ဆိုတဲ့ပဒံပြောက်ပြီးတော့သူ့ဟာသူတည်ရခြင်းတည်ရခြင်းရွေ့နေတဲ့သဘောတင်းသွားတဲ့သဘောတောင့်သွားတဲ့သဘော ပေါ့လာတဲ့သဘောလေးသွားတဲ့သဘောမာသဘောပြုတ်သဘောရှိတဲ့ဘာဝတွေကိုရှိတိုင်းမသိရဘူးလား အဲအဲ့လိုသိနေပြီဆိုရင် အမှန်သိလာပြီအမှန်သိတယ်ဆိုတာယထာဘုဒ္ဓဉာဏ်ခေါ်တယ်ဘာဉာဏ်ခေါ်လဲဒီအမှန်တိုင်းသိတဲ့ယထာဘုဒ္ဓဉာဏ်ပေါ်လာတယ်သူ့ရဲ့သဘာဝလေးတိုင်းမှန်တိုင်းသိလာတဲ့ယထာဘုဒ္ဓဉာဏ်လေးပေါ်လာတယ်တင်းလာရင်တင်းသဘောပဲသိတယ်ရော့သွားရင်ရော့သဘောပဲသိတယ်တောင့်သွားရင်တောင့်သဘောပဲသိတယ်လေးသွားရင်လေးသဘောသိတယ်မာရင်မာသဘောပြော့ရင်ပြော့သဘောဒါပဲသိတယ်အဲ့ဒါအမှန်သိနေတာပဲယထာဘုဒ္ဓဉာဏ်တကယ်သဘာဝလက္ခဏာလေးပဲ အဲဒီမှာဆက်ပြီးရှုသွားတဲ့အခါကျတော့မှခြေလန်းတိုင်းခြေလန်းတိုင်းဟာတလန်းကုန်ဆုံးသွားလိုက်တလန်းဘာဖြစ်သွားတာလဲပြက်သွားလိုက်နောက်တလန်းအပြစ်ဖြစ်ပေါ်လာလိုက်မှန်လိုက်ပြက်သွားလိုက်နောက်တလန်းအပြစ်ဖြစ်ပေါ်လာလိုက်မှန်လိုက်ပြက်သွားလိုက်မြဲတာတွေ့သလားမမြဲတာတွေ့သလားကဲဈေးနဲ့လျှောက်ရင်းနဲ့ဖြစ်ပြက်ဉာဏ်လေးမပေါ်နိုင်ဘူးလားဘုန်းကြီးတို့ယောဂီများနားကကြားတာနဲ့နားကြားဖြစ်ပြက်နဲ့စွဲနေဖို့မလိုဘူးနော် ကိုယ့်ဟာကိုယ်ဉာဏ်တွေ့ရှိဖြစ်လိုတယ်နော်ခန္ဓာကိုဉာဏ်တကယ်ရောက်ဖို့လိုတယ်နော်တကယ်ရောက်မှတကယ်တဘာဝတွေကိုသိမယ်တကယ်အဖြစ်အပျက်တွေကိုသိမှာနော်အဲဒီလိုဖြစ်ဖြစ်ဉာဏ်นี่အားကောင်းလာပြီဆိုရင်ယရနေသံတန်ဒုက္ခတန်ဒုက္ခတရနတ္တဆိုတဲ့အတိုင်းဒုက္ခ ानु ပသနာညာအနတ္တ ानु ပသနာဉာဏ်นี่အစဉ်စဉ်အားပြည့်လာပြီဆိုရင်ကတော့ဟောရိယမဉ္ဇဏ်ပုံညာဖြင့်နိဗ္ဗာန်မျက်မှောက်မတွေ့နိုင်ဘူးလား ဒါဘုန်းကြီးမနေ့ကအဲ့လိုဈဉ္ညာလျှောက်ပြီးရှုမှတ်ရင်းနဲ့ယဟန္တာဖြစ်သွားတာမထေရကြီးကဘယ်သူပါလိမ့်မလဲသုပ္ပတမထေရကြီးသုပ္ပတပရပိုက်ကြီးသုပ္ပတယဟန်ကြီးအဲ့ဒီသုပ္ပတယဟန်ကြီးဟာမြတ်စွာဘုရားပြိဋိဘံသံဃာနည်းအချိန်လေးမှာမြတ်စွာဘုရားဓမ္မကမ္မထံယူယူပြီးတော့ဒီခါနဲ့အင်းချင်းဥယျာဉ်တော်အတွင်းမှာဈဉ္ညာလျှောက်ပြီးရှုမှတ်ရင်းမြတ်စွာဘုရားပြိဋိဘံမစမ်းမီအချိန်လေးအတွင်းမှာပဲအခုယောဂီများသိရဲ့အသည့်အတိုင်းပဲ သူ့ရဲ့သဘာဝလက္ခဏာတွေထင်အဖြစ်တဲ့သဘောတွေထင်ပြီးတော့နောက်ဆုံးဖြစ်တဲ့ဉာဏ်တွေအစဉ်စဉ်ရင့်ကျက်ကြည့်ဆုံးပြီဆိုတဲ့အခါကျတော့မှမဲအစဉ်စဉ်ကိုအစဉ်စဉ်ဆက်ရကိလေသာအသောကုန်ခန်းပြီးတော့ယဟန္တာဖြစ်တော်မူရင်ဈဉာလျှောက်ရင်းနဲ့မလုံရင်းနဲ့လေဘုန်းကြီးတို့ယောဂီများရောဈဉာလျှောက်ရင်းနဲ့တရားတွေ့နိုင်မလားမတွေ့နိုင်ဘူးလားတရားတွေမြင်နိုင်တယ်တရားတွေတွေ့နိုင်တယ်စူးစမ်းရှုပါတကယ်လို့မိမိပါရမီမရှိလို့ ပါရမီမပြည့်စုံသေးလို့မိမိဟာဒီအထက်အထက်ဉာဏ်တွေပေါ့ပရိယာမဉဏ်တွေဖြစ်အောင်မရနိုင်သေးဘူးဆိုရင်တောင်မှပဲဈဉ္ဉာဏ်လျှောက်ရှုမှတ်ခြင်းအပြင်အကျိုး၅မျိုးရနိုင်တယ်အကျိုးဘယ်နှမျိုးရနိုင်လဲအကျိုး၅မျိုးရနိုင်တယ်ဘုန်းကြီးတို့ယောဂီများအတ္တနဲ့ကမောဟောတိတဲ့အတ္တနဲ့ကမောဟောတိဆိုတာကခရီးရှည်သွားနိုင်ခြင်းဆိုတဲ့အကျိုး ရင်ကြီးတူတူလားရှိရှိလားခရီးရှိသွားနိုင်ခြင်းဆိုတဲ့အကျိုးတဲ့ဈဉ္ညာအငင်းလျှောက်နေတဲ့ပုဂ္ဂိုလ်ဟာခရီးရှိသွားနိုင်တယ်ဘုန်းကြီးတို့ကိုယ်တိုင်လည်းပဲဈဉ္ညာအလျှောက်အားနည်းတဲ့အတွက်ကြောင့်ကျောင်းထဲမှာပဲပိတ်လောင်နေရရင်မဲ့ထွက်လာရင်ယောဂီတွေနဲ့ရင်မဲ့ထွက်လာရင်ယောဂီတွေနဲ့ကိုယ်ပြင်မဲ့ထွက်လို့ကိုတွေ့နေယောဂီတွေအနေအထိုင်ခက်ခဲနေဖြစ်မှာဆိုတော့ဘုန်းကြီးကျောင်းထဲကမထွက်ရဲဘူး ကျောင်းထဲမှာပဲခောက်တုတ်ခောက်ပြန်လေးရှောင်းလိုက်စာအုပ်လေးဖတ်လိုက်မတ်တပ်လေးဖတ်လိုက်ခိုင်ဖတ်လိုက်ဒီလိုနဲ့နေရအဲ့တော့ဈဉ်ညာရှောင်းမှုအာနေအာနေတဲ့အခါကလည်းကြတော့သမ်းတက်ပြီးတော့ကိုယ့်အကိုရှောက်ကြည့်တယ်တဏှာကြီးလောက်ခပ်ပြင်းပြင်းလေးကရှောက်ကြည့်မယ်ဆိုပြီးတော့ခရီးဝေးဝေးရှောက်ကြည့်တယ်မရဘူးမရှောက်နိုင်တခါတည်းပေါင်ကွပေါင်အရင်တွေကမီးနဲ့တို့တယ်လို့ပူတယ်ပူလိုက်တာ နောက်ပြီးတော့ဒူးနေရတာဆိုရင်လည်းမပယ်ကျင်တော့ခြေတော့ကအဲ့လောက်ကိုဖြစ်တယ်ဒါဈဉ္ညာရှောင်းများလို့လားနည်းလို့လားခရီးရှိရှိသွားနိုင်တာလားမသွားနိုင်တာလားမသွားနိုင်တာဘုန်းကြီးလုံခဲ့တဲ့နှစ်ပေါင်း20ကျော်ကျော်လေးလောက်ကစိတ်ထီးရိုးကိုသွားခဲ့ဘူးတယ်ဒီလိုမတွတ်တက်သေးပါဘူးအဲ့ဒီမှာဘေးကတကားလေးနှစ်ယောက်ဘုန်းကြီးခေါ်သွားတယ် ဒကာလေးနှစ်ယောက်ကပ္ပိယချင်းနဲ့ခေါ်သွားပြီးတော့အဲ့ဒီချိန်တုန်းကတတိယစေတီတော်မှာဗန္တာတော်ဒိန်းအဖွဲ့ကိုတပုံတကန်တွေကဝင်စည်းပြီးတော့ဗန္တာတော်တွေရောအကုန်လုံးဈေးကဈေးဆိုင်တွေရောအကုန်လုံးဝင်စည်းပြီးယူသွားလိုက်တာအဲ့ဒီအချိန်မှာတတိယဘုရားကိုတွားရတဲ့ပုဂ္ဂိုလ်မရှိဘူးအဲ့လိုတတိယဘုရားကိုတွားရတဲ့ပုဂ္ဂိုလ်မရှိတဲ့အချိန်လေးမှာဘုန်းကြီးဒီအချိန်ကတော့ငါအခွင့်ကောင်းမယ်ငါတတိယတွားမယ် ဘုန်းကြီးတို့လို့ဘုန်းကြီးတို့သွားလိုက်ရင်ဒကာတော်မတွေတပည့်တွေကယောဂီတွေကများတော့ဟိုနေရာရောက်ပြန်ရင်လည်းဆရာတော်ဘုရားဟိုနေရာရောက်နေဆရာတော်ဘုရားတယုံယုံနဲ့ဆိုတော့သူများမျက်စိသဘုံမွေးစုမှဆိုတယ်အဲလိုမျက်စိသဘုံမွေးစုမှဆိုတဲ့အတွက်ဘုန်းကြီးတို့မသွားဘူးအဲ့ဒီအချိန်မှာဘယ်သူမှမသွားရတဲ့အချိန်ကပ္ပယနှစ်ယောက်နဲ့ကဲလာသွားကြသူကြီးဘယ်လိုအဲ့ဒီသွားအောင်သွားချီချင်းတဲ့ အဲဒီမှာခြေချင်းတက်တဲ့အခါကျတော့ဘုန်းကြီးတို့နောက်ပိုင်းကြီးကဘုန်းကြီးရှေ့ကိုတက်သွားပြီးတော့နှစ်ယောက်သုံးယောက်သားဘုန်းကြီးဘုန်းကြီးတို့တက်ကြတောင်မိုးလေးတွေဝယ်ထိုင်းပြီးတောင်မိုးလေးတွေထောက်တက်အဲဒီမှာရှေ့တုန်းကလမ်းတိုင်သွားတာအခုလမ်းမဟုတ်ဘူးအဲဒီကနေပြီးတော့ဘုန်းကြီးတို့ဒီစခန်းကိုရောက်အောင်သွားကင်မုံစခန်းကနေပြီးတော့ရေမြောင်ကြီးစခန်းကိုရောက်အောင်သွားရေမြောင်ကြီးစခန်းမှာ1500အဲလိုဆိုတော့ရေမြောင်ကြီးစခန်းကိုမရောက်ခင်တောင်လုံးပေါင်းအများကြီးကျော်တယ် အဲဒီမှာသွားရတာလေဘုန်းကြီးအေးကိုသွားနေရင်ကနေပြီးတော့တနေရာမှာရောက်တော့အောက်ကပြက်လာတဲ့နောက်ကအဖွားတရားအဖွားတရားကပြက်လာတဲ့အခါခတ်တုတ်တုတ်ပဲသူလည်းအပေါ်နဲ့ပဲပြက်လာနာရင်ကနေကိုယ်ကလည်းပဲနန်းနန်းနေနေနှုတ်ဆော့ရဖွားအသက်ဘယ်လောက်ရှိပြီလဲဆိုတော့အသက်80တဲ့ဟာအသက်80တက်နေလိုက်တာတက်တက်လက်လက်တက်သွားတာဘုန်းကြီးကြောတက်သွားပြီသွားပြီဘုန်းကြီးမော့ပြီးကြံနေရတယ်မလိုက်နိုင်ဘူးအဖွား အဲ့ဒါနဲ့ဘုန်းကြီးကရင်မြောင်ကြီးစခန်းကိုရောက်တဲ့အခါဆက်မတက်နိုင်တော့ဘုန်းကြီးဘလို့မှမတက်နိုင်တော့အဲ့ဒီငါတို့ရင်မြောင်ကြီးစခန်းမှာနားကြသူကွာဆိုဘုန်းကြီးတညနားရတယ်အဲ့ဒီမှာတညနားရတယ်တညနားပြီးတော့မှဖြစ်ဆက်တက်ရတယ်အဲ့ဒီမှာနောက်ရကြတော့ဗျာဟိုကဖွားကဘုမဘုရားကဖူးပြီးဆင်းလာတယ်ဘုန်းကြီးကရင်မြောင်ကြီးစခန်းကထွက်မလို့ပြင်းနေတာ အဖွားကအဲ့ဒီမှာစစ်စစ်ကျော်အဖွားကတခါတည်းဟိုးစိတ်ကြီးကပြန်လာပြီသူကအဲ့ဒီမှာညဆက်သွားပြီးတော့မနေ့စောစောဘုရားဆွမ်းတော်ကတ်တယ်တဲ့ဆွမ်းတော်ကတ်ပြီးခုဆင်းလာခဲ့တာပဲတဲ့ကဲကြည်လားကျမကြီးကောင်းလိုက်တယ်အဲ့ဒါနဲ့ဘုန်းကြီးတက်သွားပြီးတော့ကဲတဲ့နောက်ရောက်ရောရောက်တော့အဲ့ဒီမှာတညာအိတ်နဲ့မပြန်နိုင်ဘူးဘုန်းကြီးမှပြန်မလို့နှစ်ညအိတ်ယူရခဲ့တယ်အဲ့ဒီတတိယတောင်းပေါ်ကြတော့နှစ်ညအဲ့ဒီမှာနှစ်ညအိတ်ကြီးပြန်လာတယ် ပြန်လာတဲ့အခါအကောင်းမဲ့လို့ဘုန်းကြီးစိတ်လေးတော့ထင်ပါတယ်ဒီတိုင်းမသွားနေတာပါဒါပေမဲ့အဲ့ဒီတက်ကြီးဘဝကနေဆင်းလာတာဘုန်းကြီးတို့ရတိတောင်တရားတောင်မရောက်ပါဘူးအဲ့နာနဲ့မရောက်သေးဘူးဆင်းလာတာအောက်ခြေလောက်ရောက်သေးတယ်ဟာဘုန်းကြီးခြေောက်ကြီးကရောင်ကိုင်းနေခြေောက်ကြီးကကြီးကြီးဖြစ်နေရောင်ကိုင်းနေခြေောက်ကြီးတွေးကြတယ်အဲ့ဒါတွေးကြပြီးရောင်ကိုင်းတယ်ကိုယ့်ဟာကိုယ်စောစောကမသိခင်မကြည့်ခင်တုန်းကတော့ကိုယ့်ကိုယ်သွားနေတာထောက်သွားနေတာ အဲဘေးကဘုန်းကြီးကပ္ပရနေရောကဟာဆရာတော်ခြေတော်ကြီးရောင်ကိုင်းနေပြီဆိုတော့ပြောလိုက်ရောအဲ့ဒီတွေကကိုလည်းမထောက်နိုင်တော့ဖြစ်သွားလိုက်တာစိတ်ညမ်းတော့ကြီးစိတ်ဘုန်းကြီးအဲ့ဒီမှာမထောက်နိုင်အဲ့ဒါမထောက်နိုင်တော့ဘူးအဲ့ဒီမှာဗာပြရလို့ဆိုအဲ့ဒီကပ္ပရနှစ်ယောက်ကိုပခုံးနှစ်ဖက်ဖက်ပြီးတော့တွဲလဲခုတ်လိုက်ခဲ့ရတယ်သူတို့နှစ်ယောက်နဲ့တခါနဲ့တွဲပြီးဆင်းရတယ်ဆက်ဆရာကောင်းတာနော်လို့ငါချစ်တော့ငငယ်ပဲရှိသေးတယ်အခုချစ်တော့ကိုမထောက်နိုင်တော့ဘူးကမသွားနိုင်တော့ဘူးဖြစ်သွားတယ် ဒါဈဉ်ညာလျှောက်များလို့လားမဲလို့လားဒါကြောင့်မို့ဘုန်းကြီးဈဉ်ညာလျှောက်ခြင်းအပြင်နံပါတ်1အတ္တနဲ့ကမောဟောတိခရီးစီသွားနိုင်ခြင်းဆိုတဲ့အကျိုးနံပါတ်1ရတယ်နံပါတ်2ကပဓာနဲ့ကမောဟောတိကိုရောစိတ်ရောကြန့်ခိုင်နေဈဉ်ညာလျှောက်ခြင်းအပြင်ကိုယ်စိတ်နှစ်ပါးပါဖြစ်တယ်ကြန့်ခိုင်နေအထူးအဖြင့်ကိုယ်လည်းကြန့်ခိုင်နေစိတ်လည်းကြန့်ခိုင်နေစိတ်ဓာတ်ကြန့်ခိုင်မှုရှိလား ခန္ဓာကိုယ်ကလည်းကြက်ခိုင်းတာဒါဈဉ်ဉဏ်များများလျှောက်တဲ့ပုဂ္ဂိုလ်ဘာလို့တဲ့ပုဂ္ဂိုလ်လဲဒီဈဉ်ဉဏ်များများလျှောက်တဲ့ပုဂ္ဂိုလ်ဟာကိုယ်ရောစိတ်ရောကြက်ခိုင်းတယ်နံပါတ်1အဲ့ဒီအကျိုးရနံပါတ်3အပါပါရောဟောတိအနာယောဂကင်းတယ်ဘာကင်းလဲဈဉ်ဉဏ်လျှောက်တဲ့အတွက်အဲ့ဒီဈဉ်ဉဏ်အမြဲတမ်းလျှောက်နေတဲ့ပုဂ္ဂိုလ်ဟာအနာယောဂကင်းတယ်အနာယောဂကင်းတယ်ဆိုတော့ မကျမ်းပါဘူးလားကျမ်းပါတဲ့အတွက်အသက်ရောမရှိဘူးလားကဲဈဉ္ညာလျှောက်ခြင်းအပြင် အသက်ရှိခြင်းဆိုတဲ့အကျိုးမရဘူးလားရတယ်ဈဉ္ညာနဲ့မလျှောက်ရဘုန်းကြီးတို့ဈဉ္ညာနဲ့မလျှောက်ကြလို့ဒီမှာမြန်မာနိုင်ငံထဲမှာလည်းပဲဘုန်းကြီးတို့ဒီမှာသွားရင်လာရင်တွေ့နေတာပါပဲကိုမြန်မာတွေကတော့မနေ့ပိုင်းလေးလောက်ပဲခဏတစ်ဖြုတ်လျှောက်ကြတယ်ခဏတစ်ဖြုတ်ပဲဟိုးအနောက်နိုင်ငံသားတွေကတော့တခါတည်းမနေ့ရောနေ့ရောပြင်းလာတယ်ခါ ဘုန်းကြီးတို့ဟိုနိုင်ငံမှာရောက်ပြီဆိုရင်ပြေးနေတာမနေ့စောစောလေးကိုကတော့လမ်းလျှောက်လေးခဏထွက်သွားမယ်တနေရာလောက်ဆိုပြီးတော့သွားသူတို့နိုင်ငံသားတွေကမျိုးသားတွေရောမျိုးသမီးတွေရောအဖြူတွေရောအမဲတွေရောသူဖြည်းဖြည်းလျှောက်တာမဟုတ်ဘူးမြန်မြန်ပဲပြေးနေတာအဲတွေ့လိုက်ရင်ဘယ်နေရာပဲတွေ့တွေ့တွေ့ရင် morning morning ဆိုတာသူတို့လုပ်တယ်အများနဲ့ကိုလည်းသူတို့လုပ်တာနဲ့ morning လေးရတာဘာမှတော့မသိပါဘူးသူတို့က morning ဆိုတော့ကိုလည်း morning ရမှာပဲဆို morning ရတယ် အဲဒီမှာတို့ကပြေးနေတာပဲနေလေကြည်လိုက်ရင်တချို့ကပြေးနေတာပဲတို့ကတို့အားတဲ့အချိန်ပြေးနေတာအဲဒါဘာလဲဆိုရင်ပြီးပြီးတော့အနာယောဂါဒီလိုရှောက်နေခြင်းအပြင်အနာယောဂါကျင်းစင်ပြီးတော့ကျမ်းမာတယ်ကျမ်းမာပြီးတော့အသက်ရောမရှိဘူးလားဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကအထက်လိုဈဉ်ညာရှောက်နေရင်းနဲ့အသက်ရှိတဲ့ပုဂ္ဂိုလ်ရှိတယ်စားလည်းမစားရပဲနဲ့ဗိမိတာရမင်းကြီးဘယ်သူပါလိမ့်မလဲညာ

ဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကသားအတွက်ပဲလေအစတွေကအဲဒါသားလိုချင်နေဆိုရင်သားကိုပေးမယ်ဒါမျိုးတွေလုပ်ဖို့မလိုပါဘူးဆိုတော့သားဖြစ်တဲ့ပုဂ္ဂိုလ်ကကျင်တတ်တယ်မိဘပေးမယ်ဆိုတော့ तू ကဒါလိုချင်နေလိုချင်တာကိုပေးမယ်ဆိုတော့ကျင်တတ်သွားတယ်ဒါပေမဲ့သူ့ရဲ့အမိကိုသူ့ရဲ့ကိုယ်ဝယ်စည်းကပ်တဲ့ဆရာကဒေဝဒရဲ့ဆရာကဘယ်သူပါလိမ့်မယ်ဒေဝဒရဲ့ ဒေဝဒကိုဒီလိုဒီလိုပဲအရှင်ဘုရားရင်တပည့်တော်တော့အရှင်ဘုရားအကြံပေးတဲ့အတိုင်းတပည့်တော်ဒီလိုပဲကာကမိတော်ကိုရှင်သာစီစဉ်လူယူဖို့သွားတယ်ဒါပေမဲ့ဖန်ခံရဖန်ခံရတဲ့အခါကျကာကမိတော်ကအော်သားတော်ရဲ့သားတော်ရှင်သာစီစဉ်လူကျင်တာများဒီလိုလုပ်နေဖို့မလိုပါဘူးရှင်သာစီစဉ်ကိုဘုရားပေးပါတယ်ဆိုပြီးပေးတယ်အဲ့ဒါဘာလုပ်เสียလူတွေလဲဘာမှမလုပ်တော့လုပ်เสียမလိုတော့ဘူးလားဟာဘယ်မလိုပဲရှိရလားမင်းကခုမှမင်းချစ်မှာတဲ့ခိုးက နင်းစည်းစိမ်ကြီးစံစားလာခဲ့တာဟာသူ့ရဲ့တပည့်အချွေရန်တိုင်းဝိုင်းကြီးအများကြီးတကယ်လို့ဒီတိုင်းထားရင်တင့်ကိုတခါလဲပြန်ပြီးတော့တက်တွေကပြန်ပြီးတော့ချွေရန်တွေကဆွဲပြီးဖမ်းချုပ်နမ်းချပြီးတော့သူ့နမ်းပြန်တင်ရင်တင်ဘယ်လုံးမလဲအဲ့ကြမှာအဲ့လိုရှင်ဘာလို့ရမှာလဲဖမ်းချုပ်ဘယ်သူကခိုင်းနေတာလဲဆရာတိဝရကဆရာအမိကို မှားပြီဆိုရင်တတန်တရာလုံးဒုက္ခရောက်တတ်တယ်နော်ဆရာသမားဆရာသမားနဲ့တရားကြည့်ပြီးတော့မိခိုရတယ်ဆရာမိခိုမှန်းရင်ဒုက္ခရောက်ပါလိမ့်မယ်နော်သတိရှိကြဟောရင်လို့တရားနဲ့ပတ်သက်လို့များအမိခိုမှားပြီဆိုရင်ဒုက္ခရောက်ပြီသာမှတ်တော့တရားလမ်းမှားတွေအထုံးနေရရင်သွားပြီအလိုလိုမိစ္ဆာဒိဋ္ဌိဖြစ်ကုန်မယ်အကုန်လုံးဒါကြောင့်ဒီမှာဆရာဖြစ်တဲ့ပုဂ္ဂိုလ်ဟာညွှန်ကြားတဲ့အတွက်ကြောင့်မဖခင်ကြီးကိုတကားတယ်အချင်းချတာ အကျဉ်းချဘာမှမလုပ်နိုင်အောင်အကျဉ်းချထားရနောက်ဆုံးကြတော့ဒါလည်းပဲအကျဉ်းချထားရုံနဲ့မရှိဘူးမရှိမှဖြစ်မှအမျိုးအကုန်လုံးဖြတ်ပြမှဖြစ်မှဆိုပြီးခိုင်းတာပဲအကုန်ခိုင်းတာအဲဒီတော့ဆိုလိုရင်းကတော့ပြင်ဒီမှာအကျဉ်းချထားတယ်အကျဉ်းချထားပြီးတော့ဗာကမီးတော်ကြီးဒီတိုင်းနဲ့တည်သွားမယ်လို့ထင်တယ်သူ့မှာဘာအတွေ့အကြုံမှမရှိဘူးနင်းသားလေးကဒါပေမဲ့တလားပြည့်လို့ကြည့်လိုက်လည်းမတည်သေးဘူးနိုင်ရောမဆန်သေးဘူးဆိုတော့ဘာဖြစ်လို့လဲမေးတယ်မေးတဲ့အခါကျတော့ဒီလိုပဲပွဲတော်သားတွေမြှွေးနေရလို့ပါအဲဒီလိုဆိုရင်ပွဲတော်သား မမိဝဲရအောင်မေတော်ကြီးကိုအဲ့ဒီမှာနန်းအဲ့ဒီကိုအချင်းစခန်းနဲ့မဝင်စီနဲ့ဆိုမေတော်ကြီးဝင်ခွင့်မရတော့ဝင်ခွင့်မရတော့ခမဲတော်ကြီးဖြစ်တဲ့ဘိမတာရမင်းကြီးစားစရာရောရသေးရလားဝဲတော်စားလည်းမရတော့ဘာမှမစားရတော့ဘာမှမစားရရဲ့ခကနာကြတော့ဒီဘိမတာရမင်းကြီးဟာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးသဗ္ဗညုတရွှေဉဏ်တော်ကြီးရဖျားဖြစ်ပြီးတဲ့အခါမှာ မိမတန်တာမင်းကြီးဟာဒီမြတ်စွာဘုရားကိုစောစောတည်းကဘုရားမဖြစ်ခင်တောထွက်စဉ်အချိန်ခါကာလရဲ့ကိုအရှင်ဘုရားဘုရားဖြစ်ခဲ့လို့ရှိရင်တပည့်တော်ရဲ့နိုင်ငံကိုပထမဦးဆုံးကြွတော်မူပါပြင့်ထားတာရှိတယ်။အဲဒီပြင့်ထားတဲ့အတွက်ကြောင့်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးပထမဦးဆုံးကြွလာတယ်။ကြွလာတဲ့အခါကာလကျတော့မြတ်စွာဘုရားရဲ့တရားတော်တွေနာရနှလုံးသွင်းရှုပွားရတဲ့အတွက်ဟိမသာရမင်းကြီးဟာသောတာပန်အရိယာပုဂ္ဂိုလ်ကြီးဖြစ်တယ်။ ဘာပုဂ္ဂိုလ်ကြီးဖြစ်တာလဲသောတာပန်အရိယာပုဂ္ဂိုလ်ကြီးအဲလိုသောတာပန်အရိယာပုဂ္ဂိုလ်ကြီးဖြစ်နေတော့မြတ်စွာဘုရားရဲ့တရားကိရိယာဘု၄ပါးရှုမှတ်ပုံတွေရောအကုန်လုံးကိုနားလည်သဘောပေါက်တယ်အဲ့ဒါနဲ့စားစရာနဲ့ပွဲတော်သားနဲ့မရတဲ့အခါကျတော့သူ့ရဲ့အကျဉ်းခံလေးအတွင်းမှာဟောဒီဗိမ္မာတာမင်းကြီးဟာယောဂီများလို့ ကိစ္ဆံတော်ဝါကိစ္ဆာမိတိပသနာတိတတိမလွတ်စီပဲနဲ့ဈဉ္ညာအမှတ်တရားနဲ့ရှုမှတ်နေတယ်ဈဉ္ညာလျှောက်အဲလိုဈဉ္ညာလျှောက်နေတဲ့အခါကျတော့ဣရိယာပုကမြတ်တာဣရိယာပုမြတ်တာပြီးတော့ဓမ္မပီတိတွေဖြစ်နေတယ်ဈဉ္ညာလျှောက်ရင်းနဲ့တရားသဘောတွေပေါင်းပြီးတရားတွေတွေ့နေတယ်အဲဒီခါကလည်းကြတော့အစာမစားရပြီမယ်လို့လည်းပဲအဲဒီမှာဓမ္မပီတိနဲ့ ရောင်ရဲတင်းနေပြီးတော့နေတယ်တရက်လမ်းလေးပဲနဲ့ရောမဆန်းသေးဘူးနှစ်ရက်လမ်းလေးနဲ့ရောမဆန်းသေးဘူးခုနှစ်ရက်ပြည့်သွားလို့လည်းနဲ့ရောမဆန်းသေးဘူးအဲဒီခါကျတော့မှဇာတတမင်းကဘာကြောင့်နဲ့ရောမဆန်းတာလဲဆိုတော့မှလျှောက်တဲ့အမတ်တွေကဣရိယာပထမျှနေလို့ပါဗျာဣရိယာပထမျှတနေရင်ကျမ်းမာပြီးတော့အသက်ပါဖြစ်မယ်အသက်ရှိတယ်မဆန်းရပြီလေအသက်ရှိတယ် ခုဘာအစာမှမစားရဘဲနဲ့အသက်ရှင်နေတာဣရိယာပဒမျှနေတာအဲဒီခါကျတော့မှဘာလို့ရမလဲဆိုတော့မတော်နိုင်အောင်ခြေပေါ်အားဓာခွဲရှားမိခဲ့ရဲ့တရားမှာပါဘုရားဆိုတော့မှအဲဒီချိန်ကျတော့မှဘိမတရာမင်းကြီးမလျှောက်နိုင်တော့နိုင်ရဆံရဒါကြောင့်မို့ဈဉာလျှောက်ခြင်းအပြင် အပါပါရောဟောတိအနာယောဂကင်းပြီးတော့ကျမ်းမှာအသက်ရောမရှိနိုင်ဘူးလားဗျာ

ဆွန်ဖုံးပေးပြီးပြီဆိုရင်အေးရတဲ့ဝင်ပြီးသမင်းလုံးစီမယ်ဆိုပြီးဝင်နှက်နေတာအဲတော့သုံးစားပြီးပြီဆိုရင်ဈဉ္ညာရှုမှတ်ရအဲဒီမှာဈဉ္ညာဆောင်ပြီးတော့ရှုမှတ်နေရင်စားထားတဲ့အစာတွေလည်းဘာဖြစ်သွားလဲအဲအစာတွေကြည်ကျက်နေတယ်ဆိုတဲ့အခါကျတော့အနာရောဂါလည်းမကင်းဘူးလားအသက်ရောမရှင်းနိုင်ဘူးလားရှင်းနိုင်တာနောက်နံပါတ်5စေကမာတိကတော်သမာဓိရှိရဖြစ်ဒီကောဟောတိ ရင်းညာလျှောက်ခြင်းအပြင်ရထားတဲ့ရှိထားတဲ့တမာတိတွေလည်းပဲခိုင်မြဲတည်ကြည်တယ်ခိုင်မြဲမရသေးတဲ့တမာတိလည်းရရပြီးသားတမာတိတွေလည်းပဲပို့ပြီးတော့အာကောင်းလာရင်းညာလျှောက်ခြင်းအပြင်ရင်းညာတမာတိတွေခိုင်မြဲလာပြီဆိုရင်ထိုင်ပြီးတော့ရှုမှတ်တဲ့အခါမှာပို့ပြီးတော့တမာတိအာမကောင်းဘူးလားပို့ပြီးတော့ဉာဏ်တွေကမထက်မြက်ဘူးလား ဉာဏ်နေချင်းမြတ်တော့ပို့ပြီးတော့တရားအသိဉာဏ်နေဉာဏ်ဉာဏ်ကြီးမတွေ့သေးဘူးလားတရားအသိဉာဏ်နေဉာဏ်ဉာဏ်ကြီးဖြစ်သွားတယ်ဒါကြောင့်တရားဉာဏ်ဉာဏ်ရနိုင်တယ်ဉာဏ်ဉာဏ်လျှောက်ခြင်းအပြင်တရားဉာဏ်ဉာဏ်မရနိုင်ဘူးလားရနိုင်တယ်ကဲတရားမရသေးရင်တောင်မှအကျိုးဘယ်နှမျိုးလဲလဲဒီအကျိုး၅မျိုးရရင်ခေတ္တလေးကိုမှတ်တမ်းလေးပြင်အောင်ခရီးခရီးသွားနိုင်ကြံ့ခိုင်အားအင်း ကင်းစင်ယောဂအစာကြည်ကျက်မပြက်သမာဓိငါးပါးရှိသွားသည့်သင်္ကြန်အကျိုးသည်ခရီးသွားနိုင်ကြံ့ခိုင်အာအင်ကင်းစင်ယောဂ အစာကြည်ကျက်မကျက်သမာဓိငါးပါးရှိတွာတိခြင်းကြံအကျိုးတည်းကေခြင်းကြံလျှောက်ခြင်းအားဖြင့်အကျိုးဘယ်နှမျိုးရလဲဒီမိမိမှာပါရမီမရှိသေးလို့ဉာဏ်ကမထက်မြဲလို့မိမိအခုဈဉ္ညာတော်လျှောက်တယ် တရားအသိဉာဏ်လူတွေကိုမတွေ့သေးဘူးယုံနာဖြစ်ပြသဘောတွေမတွေ့သေးဘူးတဘာဝလက္ခဏာတွေမထင်ဘူးဆိုရင်တောင်းအကျိုးဘယ်နှမျိုးရလဲအကျိုး၅မျိုးရဒီအကျိုး၅မျိုးရပြီဆိုတဲ့ကနောက်ဆုံးအကျိုးမှာတမာတိစိတ္တထိတိကောတမာတိတွေကြီးကြီးလာတယ်အဲ့ဒီတမာတိစိတ်တည်ကြည်မှုတွေအားကောင်းလာပြီဆိုရင်ယုတ်သဘောနံသဘောအဖြစ်ပြသဘောတွေသိတဲ့ဝိပဿနာဉာဏ်တွေမရနိုင်ဘူးလား ကဲဒီဉာဏ်လေးအစင်းစင်းအာကောင်ပြည့်စုံလာပြီဆိုရင်ရောအရိယာမဉ္ဇဉ်ပူညာရောမရနိုင်ဘူးလားကဲသုဘတယဟန်ကြီးကဲ့သို့ကိလေသာအသောကုန်ခန်းပြီးတော့ယဟန္တာထီအောင်မဖြစ်နိုင်ဘူးလားဗျာဒါကြောင့်ဈဉဏ်လျှောက်တဲ့အခါမှာတမန်ငါရှံငါလျှောက်ရမှာလားတေချာစွစွဆက်ဆက်ရှုမှတ်ပြီးလျှောက်ရမှာလားဒီစွစွဆက်ဆက်ရှုမှတ်ပြီးလျှောက်ပါ ဆောက်တဲ့အခါလေးမှာဘုန်းကြီးတို့စွန်းစားကြွတဲ့အချိန်လေးဟာအများအားလုံးအများတည်တန်းပြီးကြွရတာဖြစ်တဲ့အတွက်စီနီယာနဲ့သွားတာဖြစ်တဲ့အတွက်အဲဒီအချိန်လေးမှာတော့တလန်းကိုတစ်ချက်မှတ်နဲ့ဖြစ်စီနှစ်ချက်မှတ်နဲ့ဖြစ်စီသွားလို့ရမှာပြန်လာပြီဆိုရင် ကိုတယောက်တည်းထပြန်လာတာဖြစ်တဲ့အတွက်ကိုရှုမှတ်နေကြသေးချာ၃ချက်မှ၄ချက်မှစသည်ဖြင့်အဲဒီမှာမှတ်စိတ်လေးကိုသေချာစိစိစက်စက်မှတ်ဖို့မလိုအပ်ဘူးလား တခြားတခြားအချိန်တွေမှာကိုယ်အဆောင်ပြန်နေဆိုတာလည်းပဲကိုယ့်ဟာကိုယ်တရားအောင်တဲ့အေးအေးဆေးဆေးအမှတ်နဲ့ပြန်လို့ရောမရဘူးလားပြန်အပြန်လာယောဂီတွေအခုနာယီထိုးတာနဲ့ဒင်ဒင်ထိုးတာနဲ့အကုန်ကထပြီးတော့ပြန်လို့တာစနစ်တကျဘုန်းကြီးတို့ဒီမှာစီတန်းပြီးပြန်ဖို့လုပ်တာအဲကိုယ့်ဟာကိုယ်အေးအေးဆေးဆေးပြန်မယ်ဆိုရင်အဲ့ဒီအတန်းနဲ့ပါဖို့လိုသေးလားကိုယ့်ဟာကိုယ်ပြေးပြေးလေးနဲ့ကိုယ်အမှတ်စိတ်လေးနဲ့၃ချက်မှ၅ချက်မှစသည်ဖြင့်ဒီတိုင်းနဲ့ကိုယ့်ဟာကိုယ်အဆောင်ပြန်သွားလို့ရှိရင် ဒီမှတ်တွေဟာလုံးဝကိုယ့်အတွက်သမာဓိတွေဆောင်ပြန်ရင်းနဲ့လည်းသမာဓိတွေပို့ပြီးတော့အာမကောင်းဘူးလားအာကောင်းပါလေကိုတရားပြန်သွားတဲ့ကံမှာအဆောင်ပြန်ရောက်တော့လည်းပဲအဆောင်မှာကိုယ့်ရဲ့ပြုဝေကိစ္စလေးတွေအမှန်နဲ့ပြုအဲဒီလိုအမှန်ကလေးတွေဆက်အောင်ကြိုးစားအားထုတ်သွားရင်တရားနှင်းနေရမှာလားမြန်မြန်ရမှာလားဒါကြောင့်မို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဒီဣရိယာပု၄ပါးသလုံးရှုမှတ်ပါဆိုတာလေးကိုဒီတိုင်းဟောထားခဲ့တာခုနစာပရံဘိက္ခွေဘိက္ခု ကိသံတဝံကိသံမိတိပသနာတိထိတောဝါထိတောမိတိပသနာတိနိသိဏောဝံနိသိဏောမိတိပသနာတိတယနောဝတယနောမိတိပသနာတိေကဝေယံတော်များဥจิตတို့ပုဏ္ဏသပရံရှုမှပွားများအထုကုဏကမျိုးကဘေကုယဟံဒီဝါယောဂီပုဂ္ဂိုလ်သည်ကိသံတော်ဝါသွားတော်လီဝါသွားလျင်လီဝါသွားတုံသွားစေသွားကြိုက်သွားစဉ်မူလီကိသံမိတိသွားတိဟူ၍ပါဇာနာတိတိဝါတိအောင်ရှုပါလေ ဣတိဣတုဘဂဝတုဘုံတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါပြီတည်းကဲဒီမှာရဆိုကြ